ခန်းကြီးနှင့်အငယ်1မှ4တဖန်ရှင်မြင်းအာရွှေရုသည်စိတ်တော်ပြေသောအခါဝါရှတိကို၎င်းသူပြုသောအမှုနှင့်သူတစ်ဖက်၌စီရင်သောအမှုကို၎င်းအောင်းမေ့တော်မူ၏အထံတော်၌ခံစားသောကျွန်တော်တို့ကလည်းအစင်းလာသောတမိကညာတို့ကိုအရှင်မင်းကြီးအဖို့ရှာရပါမည်အကြောင်းအခွင့်ပေးတော်မူပါ အစင်းလာသောသမီးကညာအပေါင်းတို့ကိုရှုရှံနန်းတော်တွင်အပြိုတော်နေရာသို့စုဝေးစေ၍နန်းတော်မိမဆိုးအပြိုတော်အုပ်ဟေခဲ၌အပ်စေခြင်းငှာနိုင်ငံတော်အတိုင်းတိုင်းအပြည်ပြည်မင်းအရာရှိတို့ကိုခန့်ထားတော်မူပါစင်ကြယ်စေခြင်းငှာဆေးမျိုးကိုအပ်ပေးတော်မူပါတည်သက်တော်မူသောသမီးကညာကိုမိဖုရားဝါရှတိအရာ၌ ခန့်ထားတော်မူပါဟုလျှောက်သောစကားကိုရှင်ဘင်နှစ်သက်၍ထိုတို့စီရင်တော်မူ၏အငယ်9မှ9ထိုကာလတွင် ရှုရှံမြို့တော်၌ဗင်ယမင်အမျိုးကိရှရှိမိယာဣရတို့မှဆင်းသက်သောမော်ဒဂဲမည်ရှိသောယူရာလူတယောက်ရှိ၏ ထိုသူသည်ဗာဗုလုန်ရှင်ဘုရင် နေဗုခဒ်နေဇာသိမ်းသွားသောယုဒဘုရင်ယေခေါနိမှစ၍ဘမ်းဆီးသိမ်းသွားခြင်းကိုခံရသော လူစု၌ပါသတည်း။ထိုသူသည်ဖန်ထွင်းသမီးဟာဒသတည်းဟူသောဧသတာကိုမွေးမြူ၏။ထိုသတို့သမီးသည်မိဘမရှိ၊ပုံပြင်ယဉ်ကျေး၍အသွေးအဆင်းလည်းလှ၏။မိဘသေသောအခါမော်ဒကဲသည်ယူ၍ ကိုသမီးကဲ့သို့မှတ်တည်းအငယ်ရှင်းမှ7ရှင်မင်း အမိန်တော်ကိုထုတ်၍ကြော်သောအခါအပြိုများတို့ကို ရှုရှံနန်းတော်သို့စုဝေးစေ၍မိမဆိုးဟေခဲ၌အရာတွင်အေးတထာကိုလည်းနန်းတော်သို့ခေါ်ဆောင်၍ဟေခဲ၌အကြ၏အေးတထာသည် ဟေခဲစိတ်နှင့်တွေ့၍မျက်နှာရသဖြင့်ဟေခဲသည် စင်ကြယ်စေသောဆေးမျိုးနှင့်ပေးရသောအဝတ်စားကိုအလင်းအမြန်ပေး၏နန်းတော်၌ရွေးကောက်သောဂျုံမခုနှစ်ယောက်တို့ကိုလည်းပေး၍အေးတထာနှင့်သူ၏ဂျုံမတို့ကို အပြိုတော်နန်းတွင် အမျက်ဆုံးသောနေရာ၌ချီးမြှောက်လေ၏အေးတထာသည်မိမိအမျိုးနှင့်မိမိရွှေညာတကာကို မဖော်မပြမီအကြောင်းမော်ဒကဲသတိပေးသည့်အတိုင်း မဖော်မပြဘဲနေ၏ဧသနာသည်အဘယ်သို့ရှိသည်ကို၎င်းသူ၌အဘယ်သို့ပြုကြလိမ့်မည်ကို၎င်းမော်ဒကဲသည်တည်ခြင်းဟာအပြိုတော်နံဝင်ရှိမှနေတိုင်းတော်လာ၏အငယ်၁၂မှ၁၄ထိုအပြိုတော်တို့ထုံးစံအတိုင်းတနှစ်စေသောအခါတယောက်နှုတ်တယောက်အလှည့်သင့်သည့်အတိုင်းရှင်ပြန်အာရွှေရုထံသို့ ဝင်ရ၏ချောလပတ်လုံး မုရန်စီ၆လပတ်လုံးနန္ဒမျိုးအဆရှိသော စင်ကြယ်စေသောဆေးမျိုးကိုသုံး၍စင်ကြယ်ခြင်းအမှုပြီးသည့်တိုင်အောင် ထိုမြတ်ကာလကိုလွန်စေရ၏ထိုနောက်မှ အပြိုတော်သည် ရှင်မင်းထံသို့ဝင်ခြင်းရောက်သောအခါအလိုရှိသမျှတို့ကိုတောင်း၍အပြိုတော်နမ်းမှရှင်မင်းနန်းတော်သို့ယူသွားရ၏ညာဦးအချိန်၌ဝင်၍နန်းနှင့်အချိန်၌ နန်းတော်မိမဆိုးမောင်မမိတ်တန်အုပ်ရှာစကာစာစောင့်သောဒုတိယမိမနန်းသို့ပြန်ရ၏ရှင်ပြန်ချစ်၍နာမည်အားဖြင့်ခေါ်တော်မမူလျင်နောက်တဖန်အထံတော်သို့မဝင်ရအငယ်15မှ20မိမိသမီးကဲ့သို့ မော်ဒကဲမွေးမြူသောဗဒွေအဘိဟဲလာသမီးဧတရာသည်အလှက်သိမ့်၍ ရှင်ဘရင်ထံသို့ဝင်ရသောအခါနန်းတော်မိမဆိုးအပြူတော်အုပ်ဟေခဲစီရင်သော အရာမှတပါအဘယ်အရာကိုမျှမတောင်းအေးတထာကိုတွေ့မြင်သမျှသောသူတို့သည်ချစ်တတ်ကြ၏ထိုသောရှင်ဘရင်အာရွှေရုသည်နန်းဆန်ခုနှစ်နှစ်တေဘက်အမည်ရှိသောဒသမလတွင်အေးတထာကိုနန်းတော်၌တိမ့်တော်မူပြီးလျှင်အခြားသောသမီးကညာအပေါင်းတို့ထက် ဧတထာသည်စိတ်တော်ကိုနူးညွတ်စေ၍အထံတော်၌မျက်နာရသဖြင့်ရှင်မြင်းသည် အခြားသောမိမတကာတို့ကိုချစ်သည်ထက်ဧတထာကိုတာ၍ချစ်သောကြောင့်သူကောင်းပေါ်မှာ ရာဇတရဖူကိုတင်၍မိဖုရားဝရှတိအရာ၌ချီးမြှောက်တော်မူ၏ထိုအခါရှင်မြင်းသည်ဧတထာပွဲဟု၍ကြီးသောပွဲကိုမူတော်မတ်တော်ကျွန်တော်တို့အဖို့လုပ်သည်ဖြင့် နိုင်ငံတော်တိုင်းပြည်တို့ကိုမင်းမှုလွတ်၍စီးစိမ်တော်နှင့်လျော်စွာဆုချတော်မူ၏တမိကညာတို့သည်ဒုတိယအချိန်၌ဆုဝေးသောအခါမော်ဒကဲသည်နန်းတော်၌တကမှုဖြစ်၏အေတထာသည်မော်ဒကဲထံမွေးမြူခြင်းကိုခံ၍နေစဉ်အခါသူ၏စကားကိုနားထောင်သည့်ဤသူနားထောင်သည်ဖြစ်၍ မော်ဒကဲသတိပေးသည့်အတိုင်းမိမိအမျိုးမိမိဆွေညာတကာတို့ကို မဖော်မပြဘဲနေတည်းအငယ်27မှ23ထိုကာလတွင် မော်ဒကဲသည်နန်းတော်၌တကမှုဖြစ်စဉ်ဘိကတန်နှင့်တေရက်ဒီဟုသောနန်းတော်မိမဆိုးတကဆောက်နှစ်ယောက်တို့သည်ဒေါသစိတ်ရှိ၍ရှင်မြင်းအာရွှေရိကိုလှုပ်ကြံမိဟု အားထုတ်ကြ၏ ထိုအမှုကိုမော်ဒကဲသိ၍မိဖုရားဧသထံအားဖော်ပြ၏ထိုသို့မော်ဒကဲဖော်ပြကြောင်းကိုဧသထံသည် ရှင်မြင်းအားလျှောက်လေ၏ထိုအမှုကိုစစ်ကြော၍အမှန်သိသောအခါထိုသူနှစ်ယောက်တို့ကိုတစ်ပင်၌လေဆွဲချပြီးမှ ရှင်မြင်းရှိနန်းတော်မှတ်စာ၌ရေးမှတ်တည်း